သနာတော်နှစ်2565နှစ်ကောဇာတက္ကရာ1384ခုနှစ်တကုလိုက်ပြီကျော်3ရက်2022ခုနှစ်ဧပြီလ18ရက်တနင်္လာနေ့၌အွန်လိုင်းမှာဟောကြားအပ်သောမဟာဟဋ္ဌိပရောပမတုတ်အနှစ်ချုပ်တရားဒေသနာတော်မစ္စည်းမနိကာယပါဠိတော်မှာ မှတ်တမ်းတင်ထားတဲ့မဟာဟတ္ထိအတော်ပမတုတ်ဟတ္ထိပဒဆိုဟတ္ထိဆိုတာစင်ကိုခေါ်တာဟတ္ထိကစင်ပဒကခြေရာဥပမာကနိုင်ရှင်စင်ခြေရာနဲ့နိုင်ရှင်ပြီးတော့ဟောတဲ့တုတ်တန်လို့သူဆိုလိုတယ်ပေါ့နော်စင်ခြေရာနဲ့ဥပမာပေးပြီးတော့ဟောတဲ့တုတ်တန် အဓိကကတော့ဓကမထံကိုအဓိကထားပြီးတော့ဟောကြားတာပဲဓကမထံနေအထုတ်တဲ့ပုဂ္ဂိုလ်တွေအတွက်ဒီသုတ်တံဟာအရေးပါတဲ့သုတ်တံတစ်ခုပဲမြတ်စွာဘုရားဟောတာမဟုတ်ဘူးရှင်သာရိပုတ္တရာဟောတာအဲ့တော့တာဝကတွေဟောတာလည်းပဲမြတ်စွာဘုရားရဲ့အဘော်တိုင်းဟောကြတာဖြစ်လို့တာဝကပါတိတလို့ခေါ်တဲ့ ရှားနာတွေဟောတဲ့သုတ်တန်တွေကိုလည်းပဲဒီတိုင်းမှတ်တမ်းတင်ထားတာဖြစ်တယ်ပေါ့နော်အဲ့တော့ရှင်သာရိပုတ္တရာက နေပြီးတော့ရှားနေကိုဟောပြောပေးတဲ့သုတ်ရှင်သာရိပုတ္တရာဆိုတာအလုံးသိကြတဲ့အတိုင်းမြတ်စွာဘုရားရဲ့လက်ရရန်အက္ကတဝကပညာရမှာထူးချွန်ထမြက်တဲ့ပုဂ္ဂိုလ်တော်မြတ်စွာဘုရားကိုယ်တိုင်က တမိုးထားရတဲ့ပုဂ္ဂိုလ်တစ်ပါးပေါ့တမိုးထားပြီးတော့ငါဟောတဲ့တရားတွေကိုငါလို့နောက်ကလိုက်ပြီးတော့ဟောနိုင်တဲ့ပုဂ္ဂိုလ်ဖြစ်ဟောနိုင်တယ်လို့ရှင်သာရိပုတ္တရာကိုချီးမွမ်းပြောကြားခဲ့တဲ့ပုဂ္ဂိုလ်တော့ရှင်သာရိပုတ္တရာကရှင်းရှင်းလင်းလင်းနဲ့ထပ်ပြီးတော့မြတ်စွာဘုရားဟောတဲ့တရားတွေကိုပဲတဆင့်ထရှင်းဖို့ရှင်းပြီးတော့ဟောတယ် တော့ဓကမထန်တွေကို အထုတ်မယ်ဆိုလို့ရှိရင်မဟာတတိပဋ္ဌာန်သုံးမှာ ပါတဲ့ဓကမထန်ကအချင်းဆုံးမြတ်စွာဘုရားဟောတာအဲ့ဒီအချင်းဆုံးဟောထားတဲ့ဓကမထန်ကိုရှင်သာရိပုတ္တရာကအကျဲ့ချဲ့ဟောတော့ဓကမထန်အကြောင်းရေးတဲ့အထက်ကရာဆရာတွေဟာဒီသုတ်တန်ကိုမဖြစ်မနေကိုးကားကြရတယ်ပေါ့ပါဠိစာပေမှာ မဖြစ်မနေကိုးကားပြီးဖော်ပြရတဲ့သုတ်တန်တစ်ခုဖြစ်တယ်အဲ့တော့အသေးစိတ်ဟောထားတာမဟာသရိပရဏသုတ်မှာတော့ဓာတုမနတိကာရဆိုပြီးတော့ဓာတ်ကိုနှလုံးသွင်းတဲ့အခန်းပေါ့တော့ဘုရားအဲ့ဒီမှာတော့ချင်းချင်းလေးဟောတာအာသရိပရဏသုတ်မှာဘယ်လိုဟောတော့ဆို ဣမမေဝကာယံယထာထိတံယထာပနိဟိတံဓာတုသောပစ္စဝခတိအထိဣမသမိန်ကာယေပထဝီဓာတုအာဘောဓာတုဒေဇောဓာတုအာယောဓာတုတို့နောက်ဥပမာလေးနဲ့ဟောတယ်ဒါအဓိကတရားအနှစ်ကတော့အဲ့ဒါလေးပဲနော်ခန္ဓာကိုယ်အရှိတိုင်း ထိုင်းနေရင်ထိုင်းနေတဲ့ဣရိယာပုတ်အရှိတိုင်းလျောင်းနေရင်လျောင်းနေတဲ့ဣရိယာပုတ်အရှိတိုင်းအဲ့ဒီအရှိတိုင်းမှာထလေးပါးကိုခွဲခြားစိတ်ဖြာပြီးတော့ရှုမှတ်ရမယ်လို့ဘယ်လိုရှုမှတ်ရမလဲဆိုရင်အဋ္ဌိဣမတမိန်ကာယေဒီခန္ဓာကိုယ်မှာ တ်၄ပါးရှိတယ်ပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်အဲ့လိုဟောတာအဲ့တော့အပြန်အပြန်လှန်လှန်ကိုယ်ခန္ဓာကိုယ်အာယုံပြုတ်ပြီးတော့ဓာတ်၄ပါးနဲ့ခွဲခြားစိတ်ဖြာကြည့်လိုက်မယ်လူတိုင်းလူတိုင်းရဲ့ခန္ဓာကိုယ်မှာအတုံးအခဲဖြစ်နေတဲ့အရာတွေကတစု အေးပျော်နေတဲ့အရာတွေကတစ်ခုအပူတွေကတစ်ခုလေတွေကလှုပ်ရှားနေတဲ့လေတွေကတစ်ခုလို့ဒီလေးခုကိုခွဲခြားပြီးတော့ကြည့်ရဥပမာမဲ့တစ်ပင်တစ်ပင်တစ်ပင်ဆိုရင်ဒါကအမြင့်ဒါပင်စီဒါအကိုင်းဒါအခက်တစ်ခုစီပေါ့နော်ခွဲလိုက်တဲ့အခါမှာတစ်ပင်ဆိုတာမရှိတော့ တပည့်ဆိုတာမရှိဘူးအခုလူမှလည်းပဲအတုံးခဲတွေက ပထဝီအရေးပြောနေတာတွေဟာအာဘောအပူတွေကတေဇောလှုပ်ရှားတွန်းကန်နေတာတွေကဝါယောလို့ဆိုအပြန်းပြန်းလှန်လှန်ကိုယ်ခန္ဓာကိုယ်မှာထီလေးမျိုးရှိတယ်ဆိုတာကိုတတိထားပြီးတော့အပြန်းပြန်းလှန်လှန်ကြည့်နေတာဒါကိုပစ္စဝကတိလို့ခေါ်တယ် ဓာတုသောပစ္စဝကတိတလေးပါရှိနေတယ်ဆိုတာကိုဆင်ញင်သုံးသပ်ပြီးတော့နေတာအဲ့တော့အချိန်ပေါင်းမြောက်များစွာဆင်ញင်မို့လို့တယ်ဓမ္မတစ်ပါးဒီဒီယုတ်တည်ထဲမှာဒီတက်ကြီးလေးပါအဓိကရှိနေတယ်ဆိုတာကိုသိရင်ဘာဖြစ်လာတော့ဆိုရှုပါများမှတ်သားပါများတဲ့အခါကျတော့ ငါဆိုတဲ့အမှတ်တင်ညာတတဝါဆိုတဲ့အမှတ်တင်ညာပျောက်သွားပြီးတော့ထက်သဘောမျှတာဆိုတဲ့ပုံမှာစိတ်ကရောက်သွားဒီအပုံလေးပုံပေါ်မှာပဲစိတ်ရောက်သွားတယ်အဲ့ဒီငါဆိုတဲ့တတဝါဆိုတဲ့အသင်္တဏံပျောက်ပြီးတော့ထက်လေးမျိုးပဲမြင်းနေတဲ့ထိအောင်မြင်းနေသည်ထိအောင်အချိန်ချင်းထက်တက်ရှူရမယ်လို့ပြောတာ တော့တမန်လေးတစ်ခါကြည့်ုံနဲ့တော့မရဘူးပေါ့တော့ကြည့်ပါများတဲ့အခါဘသူကြည့်လိုက်ကြည့်လိုက်ဒီလေးခုတွေ့ကိုကြည့်လိုက်လဲဒီလေးခုပဲတွေ့တယ်အဲ့ဒီလိုတွေ့နေအောင်မြတ်စွာဘုရားကအဲ့ဒီမှာဥပမာနဲ့ဟောတယ်နွားသက်တမန်တယောက်ဟာတဲ့နွားသက်မလို့နွားကိုဆွဲလာတော့ကလည်းနွားဆိုတဲ့အမတ်တင်ညာသူမှရှိတယ်တတ်နေတဲ့အချိန်မှာလည်းပဲနွားဆိုတဲ့အမတ်တင်ညာသူမှရှိတယ် အမဲဖြစ်နေတဲ့အချိန်မှလည်းသူ့အမှအမှတ်တင်ညာလေးရှိတယ်။အလုံးအမဲသားတွေလှိချွတ်ပြီးတော့ဈေးပို့တဲ့အခါကျတော့နွားဆာမရှိတော့ဘူးလေ။သူ့မှာနွားဆိုတဲ့အတိပြောက်သွားပြီ။ဘာရောက်သွားတာအမဲသားဆိုတဲ့အသားဆိုတဲ့ပုံမှာစိတ်ရောက်သွားပြီ။နွားကောင်ကြီးပြောက်သွားပြီသူ့မှာ။အဲ့ဒါလိုပဲလူကောင်ကြီးပြောက်သွားသည့်ထီအောင်ရှုရမယ်လို့ပြောတာ။နော်အယောဇုကမ္မထာရှုတဲ့ပုဂ္ဂိုလ်ဟာ လူမမြင်တော့ဘူးအယိုးတွေပဲမြင်တော့တယ်ဆိုလို့လူကိုခွဲခြားပြီးတော့မကြည့်တော့ဘူးအလုံးဟာဘာကိုမြင်လိုက်ပြင်လိုက်အယိုးစုပဲအယိုးတွေကြီးပဲမြင်နေသလိုဓာတ်လေးပါပဲမြင်နေအောင်အဲ့လိုရှုနိုင်ရမယ်အတမန်လေးနဲ့တော့ကမ္မထန်တရားနိဗ္ဗာန်ဆိုတာရောက်ဖို့ခဲနေပေါ့နော်ဝိသကတခါလေးတရားနာတာနဲ့ရတယ်ဆိုဝိသကဘယ်တော့လုံးလား ကပပေါင်းတသိဘဝတသိပြောတာမဟုတ်နော်ကပတသိတကပမှာဘဝပေါင်းလောက်ရှိမထင်တန်တိမ့်တန်ခရိမကရှိတယ်တကပမှာအဲ့တိမ့်တန်မခရိမကတဲ့ဘဝတွေဖြစ်လာတဲ့ကပပေါင်းကတသိဆိုတော့နဲ့ရရွတ်မဟုတ်ဘူးနဲ့တမိတမောကြီးပဲလေရှည်တွက်လို့မရနိုင်တော့ဘူးအဲ့လိုလုံလာမှ ဖြစ်တာဆိုဓကမထန်လေးကိုစမ်းကြည့်ပေါ့အရက်20လုံးမလား နော်တလလုံးမလားတနှစ်လုံးမလားမထင်မချင်းလုံးပေါ့သူညွှန်ကြားတဲ့အတိုင်းပဲတရဝါဆိုတဲ့တတ္တတင်ညငါဆိုတဲ့ပုံသဏ္ဍာန်นี่ပျောက်သွားပြီတော့အလုံးရဲ့ကိုယ့်ရဲ့အသိစိတ်ဟာဓာကြီးလေးပါပဲမြင်တော့တယ်လူမမြင်တော့ဘူးပေါ့နော်လူကိုမမြင်တော့ဘူးဓာကြီးလေးပါပဲမြင်တယ်အဲ့ဒီထီအောင်ရှုပွားပါလို့မြတ်စွာဘုရားပြောတာ အဲ့တော့ဘုရားကအဲ့ဒီဓကမထံကိုအဲ့ဒီမှာအကျဉ်းလေးတင်ဟောတာဒါကြောင့်မို့ဝိသုဒ္ဓိမေတို့ဘာလို့ကျတော့ဓကမထံကိုအကျဉ်းကိုကြည့်ခြင်းမဟာသတိပ္ပဏသုတ်မှာကြည်ပါတယ်အကျယ်ကြည့်ရင်တော့မဟာဟတ္တိပရောပမသုတ်တို့ရာဟုလောဝါဒသုတ်တို့အဲ့ဒီမှာကြည့်ရမယ်ဒါကြောင့်မို့ခုအကျယ်ဟောပုံလေးကိုဒီမှာပြမယ်နော်ကမ္မထာထုတ်တဲ့နည်းတွေဒါတွေကဓကမ္မထာ ဓကမထံလည်းမြို့ပြရှိတယ်နော်ဟိုသောတပန်ဖြက်လန်းဓကမထံမဟုတ်ဘူးဒါဖြက်လန်းသွားတာမဟုတ်ဘူးဟိုတကယ်ကိုဝိပဿနာတရားကိုတိုက်ရိုက်ရှုလို့ရတဲ့ပုံစံကိုပြောတာအဲ့တိုင်းရှုနိုင်ရမယ်အောင်မြင်မှုမှာအောင်မြင်မှုဟာအတိုင်းတာပါတော့လူတရံလူလူတင်လူဆိုတဲ့အမှတ်တင်ညာငါဆိုတဲ့အမှတ်တင်ညာပြောက်သွားပြီးတော့ထလေးပါပေါ်မှာသာစိတ်ကရောက်သွားသည့်ထီအောင်ရှုပါ လှုပ်ကြည့်ပေါ့အဲ့တိုင်လှုပ်ကြည့်အဲ့တိုင်လှုပ်ကြည့်လို့ရှိရင်ခုနငါဆိုတာမမြင်တော့ဘူးတတဝါလို့လည်းမမြင်ဘသူကြည့်လိုက်ကြည့်လိုက်ဒီလေးပုံပဲတွေ့နေနော်အဲ့ဒါဆိုရင်စိတ်ဆိုးစရာလည်းတွေ့ပါမဟုတ်ခင်မင်စရာလည်းတွေ့ပါမဟုတ်မုန်းစရာလည်းတွေ့ပါမဟုတ်တော့ဒါလေးပါဆိုတာဘယ်သူမှမုန်းတာမဟုတ်ဘူးလေဘယ်သူမှလည်းခင်မှာမဟုတ်ဘူးအဲ့ဒါလို့ဆိုအဲ့တော့အဲ့ဒီဒါလေးပါကိုအကျယ်ရှိဖို့အတွက်တော့ ရှင်သာရိပုတ္တရာကမဟာဟာတိပတောပမတုတ်မှာရှင်းပြထားတယ်အဲ့တော့လူပုဂ္ဂိုလ်တွေကတယောက်နဲ့တယောက်မတူကြဘူးလေမတူကြဘူးတချို့ကအချင်းလေးပြောလိုက်တာနဲ့တရားသဘောပေါက်သွားပြီးတော့ယာနာဖြစ်သွားတဲ့ပုဂ္ဂိုလ်လည်းရှိတာတချို့အလောက်နဲ့မရဘူးကျေကြီးရှင်းပြမှာဒါတော့ကျင့်ကြံကြိုးကိုအထုံမှဖြစ်နိုင်တာမဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိတာ ဘာပဲဖြစ်ဖြစ်ဖြစ်တာမဖြစ်တာဒါလုံနေတာကတော့အမှန်တရားပဲဖြစ်တယ်ပေါ့လုံနေဖို့အဓိကကြတယ်ကဲအဲ့တော့မဟာဟရိဗရောပမတုတ်ကိုနိုင်မသားကြည့်ကြရအောင်နာပြီးတဲ့အခါမှာဓကမထံကို အထုတ်ချီးဖို့လိုအပ်တယ်ပေါ့မကြည့်ရင်တော့နာရင်နဲ့အဆုံးသတ်မှာပဲအဲ့ဒါကိုရှေ့ဆက်ပြီးတော့အလုံးမလုံးလို့ရှိရင်သူကပဋ္ဌပရမလို့ခေါ်တယ်စကလုံးပဲ အပိသတ်နေကြတရားဆိုရင်တရားစကလုံးလေးတွေနဲ့တင်ပြီးဆုံးနေတာဒါခဏိခေတ်ဒီတိုင်းပဲကိုလည်းပါတယ်သူလည်းပါတယ်နော်စကလုံးတာတင်အဆုံးသတ်နေတယ်ဟိုရှိမရောက်တော့ဘူးလို့ဆိုလိုတယ်အဲ့တော့နိဗ္ဗာန်ကိုသွားခြင်းတဲ့ပုဂ္ဂိုလ်တွေကရှေ့ဝရောက်အောင်သွားဖို့လိုတယ်ပေါ့အနုဘုဆိုရင်နောက်နာပဲကံ့မြောင်ပြီးတော့နိဗ္ဗာန်နဲ့ဝေးဝေးနေအောင်မှာပဲ ဖရာတဆူလာရှောင်းသွားလိုက် နောက်ဖရာတဆူလာလည်းရှောင်းသွားလိုက်နဲ့တော့တန်တရားထဲမှာကြာကျင်တိုင်းကြာနေဦးမှာပဲအရှောင်းကောင်းနေတာ哦အဲ့တော့မဟာဓိပတော်ပမတုတ်လေးကိုနာချိရှင်းရှင်းလေးပြောပြရှင်သာရိပုတ္တရာကယဟန်တွေကိုဟောတာဘယ်မှာဟောတာတော့ဆိုစေတော်အကြောင်းမှာဟောတာအာယုံပြုတ်ကြလိုက် ဥပဋ္ဌနာသာလာလို့ခေါ်တဲ့တန်ဃာတွေစည်းဝေးတဲ့ခမ်းမကြီးတွေမှာရှင်သာရိပုတ္တရာကယဟန်တွေကိုတရားဟောနေတယ်ဒီတရားဆလိုက်တာပါကစာတော့ဆိုအာဟုသောဘိက္ခုငါရှင်ယဟန်တို့ဒီစကလုံးလေးကစာလိုက်တာမြတ်စွာဘုရားဆိုရင်ဘိက္ခုလို့တင်ခေါ်တာအာဟုသောမပါဘူးဘိက္ခုယဟန်တို့လို့ တတိပေးတဲ့အနေနဲ့ခေါ်လိုက်တာဒီယန္တာပုဂ္ဂိုလ်တွေကြတော့အာဟုသောဘိက္ခဝေဖယားနဲ့မတူအောင်လို့ဘိက္ခဝေဆိုဖယားနဲ့တူနေမှာဆိုလို့မတူအောင်လို့အာဟုသောဆိုတာလေးထည့်ပြီးအာဟုသောဘိက္ခဝေဆိုလို့တော့အဆွေတော်ယဟန်တို့လို့ပေါ့ဖယားကတော့အဆွေတော်လို့မခေါ်ဘူးလေတပည့်တွေမို့ဘိက္ခဝေလို့ပဲခေါ်လိုက်တယ်အရှင်သာရိပုတ္တရာတော့ဉာဏ်နဲ့ကိုယ်တော်တွေကိုအာဟုသောဘိက္ခဝေအဆွေတော်ယဟန်တို့ ခေါ်လိုက်တော့ယဟန်တွေကအဆွေတော်လို့ပြန်ပြီးတော့တုံ့ပြန်ကြတယ်အဲ့ဒီခါမှာရှင်သာရိပုတ္တရာကဒီတရားကိုခေါ်လိုက်တယ်နော်တာကိုစဟောတယ်ဟောတဲ့အခါဥပမာလေးနဲ့ဟောတာဘာဟောတော့ဆိုငါရှင်တို့တဲ့ကုန်းတော်ဝါတွေရဲ့ခြေရအလုံးဟာဆင်ခြေရတဲ့ဝဲမာတယ်ဆင်ဟာအကြီးဆုံးဖြစ်နေတာ ကုန်းတော်ရရဲ့ခြေရာအလုံးဟာအကြည့်သေးကြည့်လို့ရှိရင်စင်ချေရာကစင်ချေရာလောက်မကြည့်သည့်အတွက်ကြောင့်စင်ချေရာကြည့်စင်ချေရာတဲ့ငယ်သည့်အတွက်ကြောင့်စင်ချေရာဟာအကြီးဆုံးဖြစ်လို့အလုံးဟာဒီခြေရာထဲမှာအကျုံးဝင်ပါတယ်လို့ပြောတာနော်ခြေရာအလုံးဟာစင်ချေရာထဲမှာစင်ချေရာအကြီးဆုံးမှုချင်းစရာတဲ့အလုံးအကျုံးဝင်သွားပါတယ်ဆိုပြီးတော့ အဲ့ဒီဥပမာစကားလေးကနေစတာငါရှင်ရန်တို့ကုန်းတော်ရရဲ့ခြေရထဲမှာဆင်ခြေရအကြီးဆုံးဖြစ်တယ်ဒါကြောင့်ဝေခြေရအလုံးဟာဆင်ခြေရတဲ့ငယ်ရာတွေကြီးပဲဖြစ်လို့ဆင်ခြေရလို့ပြောလိုက်ရင်အလုံးဟာပါသွားတယ်အဲ့ဒီတိုင်းပါပဲတဲ့သစ္စာ၄ပါးလို့ပြောလိုက်ရင်ကုသိုလ်တရားတွေကုန်ပါသွားပါပြီလို့ပြောတယ်။နော် သစ္စာ၄ပါးလို့ပြောလိုက်တာနဲ့ကုသတရားတွေကုန်ပါသွားတယ်အဲ့ဒါဒီနေရာကျတော့စဉ်းစားကြည့်အောင်သစ္စာ၄ပါးမှာဒုက္ခသစ္စာဆိုတာကုသိုလ်လည်းပါတယ်အကုသိုလ်တွေလည်းပါတယ်အပြာကရဆိုတဲ့ကုသိုလ်အကုသိုလ်မဟုတ်တာတွေလည်းပါတယ်ရုပ်တွေပေါ့ရုပ်လည်းပါတယ်ပေါ့နော်အဲ့တော့ဒုက္ခသစ္စာကကုသိုလ်တွေမဟုတ်ဘူးကုသိုလ်အကုသိုလ်ပြရတာ၃မျိုးပါတယ်ပေါ့သမုဒိယသစ္စာဆိုတာအကုသိုလ်တသက် နိရောဓသစ္စာဆိုတာနိဗ္ဗာန်ကဗျာကတမေဃသစ္စာဆိုတာတော့ကုသိုလ်အဲ့တော့ကုသိုလ်စစ်စစ်ကမေဃသစ္စာတစ်ခုပဲရှိတယ်ကျန်တာတွေဟာကုသိုလ်တွေမဟုတ်ရောရတယ်အဲ့တော့ရှင်သာရိပုတ္တရာဘာအဓိပ္ပာယ်နဲ့သစ္စာ၄ပါးလို့ပြောလိုက်ရင်ကုသိုလ်မှန်သမျှအကျုံးဝင်သွားပါတယ်ဆိုတာဒါသစ္စာသိလိုက်မယ်ဆိုလို့ရှိရင်နောက်ဆုံးအမြင့်ဆုံးဖြစ်တဲ့အရဟတမေကုသိုလ်ထီအောင်ရတာကို အဲ့တော့သစ္စာသိလိုက်ရင်ကုသိုလ်အလုံးကပါသွားတယ်ဆိုတာအဲ့ဒီဟာအဲ့ဒီရွေးချက်နဲ့ပြောတာဖြစ်တယ်အထက်ကရာမှာတော့တမျိုးဖွင့်ထားတယ်ဒါကိုယ်သဘောကြတာပြောတာနော်သစ္စာ၄ပါးထဲမှာကုသိုလ်ပါရမန်နဲ့ကုသိုလ်အလုံးဒီသစ္စာထဲမှာ ဝင်သွားတယ်ဆိုတာပါမေဃသစ္စာနဲ့ဒုက္ခသစ္စာကိုရှုလိုက်တဲ့အခါမှာသဝိရိယသစ္စာကိုပယ်ပြီးတော့និရောဓသစ္စာကိုမျက်မှောက်ပြုတယ် အဲ့ဒီမှာမေဃသစ္စာနဲ့သိပြီဆိုရင်ကုသိုလ်မှန်သမျှအရတ္တမေအောင်မှာအလုံးရှိကြတယ်အရတ္တမေဆိုတဲ့ကုသိုလ်ဟာအမြင့်ဆုံးကုသိုလ်ပဲတခြားကုသိုလ်တွေကြတော့ကြမ်းကြံနေတတ်တယ်အရတ္တမေကုသိုလ်ရပြီဆိုရင်ကုသိုလ်မကြံတော့ဘူးနော်ဥပမာဒါနကုသိုလ်ဆိုတာဆံကုသိုလ်တွေကြံတယ်မကုသိုလ်တွေကြံတယ်တိရကုသိုလ်ဆိုတာလည်းကာမဝဆရကုသိုလ်တွေလောက်ပဲရှိတယ် ဆံရပြီဆိုရင်ဇံကုသိုလ်တွေကျမ်းနေပြန်ရောဆံမရရင်ဇံကုသိုလ်တွေကျမ်းဘုန်းကြီးတို့တွေနေ့စဉ်လုပ်နေတဲ့သီလသမာဓိပညာဆိုတဲ့ဒီကုသိုလ်တွေဟာကာမဝဆရာကုသိုလ်ပဲရှိတယ်။ဇံတရားအထုလို့ဇံရပြီဆိုမှမဟကုတ်ကုသိုလ်ဆိုဖြစ်တယ်။ဝိပဿနာတရားအထုလို့သောတပတိမဲ့တဂရဂမိမဲ့အနာဂမိမဲ့ဆိုတာတွေအရတ္တမဲ့ဆိုတာတွေရမှကုသိုလ်ဆိုဖြစ်တာလေ။ကုသိုလ်ဆိုပါတာ။ အဲ့တော့ကာမဝဆရကုသိုလ်လည်းပါသွားတယ်ရူပဝဆရကုသိုလ်လည်းပါသွားတယ်မကုလောကုတ္တရာကုသိုလ်လည်းပါသွားတယ်ကုသိုလ်အလုံးဟာရူပအရူပနော်အဲ့ကုသိုလ်အလုံးဟာသစ္စာလေးပါးကိုသိလိုက်ရင်အကုန်လုံးကျုံးဝင်သွားတယ်လို့သူဆိုလို့အဲ့တော့ရှင်သာရိပုတ္တရာကငါရှင်တို့ခြေရည်မှန်သမျှဆင်ခြေရတဲ့အကျုံးဝင်တယ်လို့ပဲတဲ့ကုသိုလ်တရားတွေမှန်သမျှသစ္စာလေးပါးထဲမှာအကျုံးဝင်ပါတယ် ဖြေစကားလေးကစာဟောတာနော်ကျုံဝင်ပါတယ်ဆိုပြီးတော့ဒါပြင်သစ္စာ၄ပါးဆိုတာဘာတော့ဒုက္ခသစ္စာ သမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာသစ္စာ၄ပါးကိုရှင်းပြအဲ့လိုရှင်းပြပြီးတဲ့အခါကျတော့အကုန်လုံးသစ္စာ၄ပါးကိုရှင်းဖို့မဟုတ်ဘူးအဲ့ဒီပဲဒုက္ခသစ္စာဆိုတာဘာတွေပြောတာတုံး ਨੇ တပည့်ဆက်ကြမှာဟောထားတဲ့အတိုင်းရှင်သာရိပုတ္တရာလည်း ရှင်းပြတယ်ဒုက္ခသစ္စာဆိုတာဘာလို့ဘဝမှာမွေးဖွားလာရတာလဲဒုက္ခသစ္စာပဲဒုက္ခသစ္စာရလာတာလေမွေးလာတဲ့ဆိုတာခန္ဓာ၅ပါးဖြစ်တာ哦အဲ့တော့သစ္စာ၄ပါးထဲမှာဒုက္ခဖြစ်လာတာပဲဒုက္ခသစ္စာကိုရလာတာအဲ့ဒါပဲအိုရတာလည်းပဲဒုက္ခသစ္စာပဲသိရတာလည်းဒုက္ခသစ္စာပဲနောက်တစ်ခါမသိခင်စကြမှာဘာတွေဖြစ်ရတော့ စိုးရိမ်ရတယ်ငိုကြွေးရတယ်ကိုယ်ဆင်းရဲမှုနဲ့ကြုံတဲ့စိတ်ဆင်းရဲမှုတွေကြုံတဲ့စိတ်ပင်ပန်းမှုတွေဒေါသထပ်ပြီးစိတ်ပင်ပန်းမှုတွေကြုံတယ်ဒါတွေလည်းဒုက္ခသစ္စာတွေပါလိုချင်တာကိုယ်ဆန္ဒအတိုင်းဆန္ဒမပြီးဝတာဘာလို့ဆန္ဒမပြီးဝတာဆိုဘာလို့ပတ်စံမရတာပြောတာမဟုတ်ဘူးဒီနေရာမှာနော်စီဝမတက်တာပြောတာဆန္ဒမပြီးဝတာအဲ့ဒါတွေကပြီးဝနိုင်သေးတယ်ရှာလို့ရနိုင်သေးတယ် လုံးဝမရနိုင်တာဘာလို့ဆိုရင်ခေါင်းမော်ဆိုရင်နေမဖြူခြင်းလို့လည်းမရဘူးမအိုးခြင်းလို့လည်းမရဘူးမသေးခြင်းလို့လည်းမရဘူးအဲ့ဒါမရတယ်ယံပိဿန္နလည်းပဲဒီတံပိဒုက္ခံဆိုအဲ့ဒါပြောတာနော်အိုရတဲ့သဘောရှိတဲ့ခန္ဓာကိုယ်ကြီးမအိုးခြင်းဘူးသေရတဲ့သဘောရှိတဲ့ခန္ဓာကိုယ်ကြီးမသေးခြင်းဘူးဆိုတဲ့မရနိုင်မရနိုင်မရနိုင်ဘူးတောကဖြစ်မဲ့ခန္ဓာကိုယ်ကြီးမှာတောကမဖြစ်ခြင်းဘူးဆိုလည်းမရနိုင်ဘူး မရနိုင်ဘူးစိတ်ဆင်းရဲခြင်းဘူးဆိုလည်းမရနိုင်ဘူးဒီသဘာဝထဲမှာရှိနေမရနိုင်တာအဲ့ဒီမရနိုင်တာအတွက်လည်းပဲစိတ်ပင်ပန်းနေရတာကဒုက္ခသစ္စာပါပဲစိတ်ပြည့်စရာပေါ်ပဲပုထုဇဉ်တွေကစိတ်ကပြက်ကုန်မပြက်နိုင်တာခက်တာနော်မပြက်ဘူးကောင်းတွေပဲတွေးနေသေးတာပဲအဲ့တော့ တပတ်စကြထဲမှာပါတဲ့ပိယိတံပြောကောဒုက္ခအပိယိဝိပြောကောဒုက္ခဆိုရတိမှာမဟုတ်မပါတော့เนาะရှင်သာရိပုတ္တဖော်ပြတဲ့ဒုက္ခသစ္စာဆိုဒီလောက်ပဲပြောပြီးတော့အကျဉ်းချုပ်ပြောမယ်ဆိုရင်တဲ့တဏှာဒိဋ္ဌိရဲ့အာယုံဖြစ်တဲ့ခန္ဓာ၅ပါးတဏှာဒိဋ္ဌိရဲ့အာယုံဖြစ်တဲ့ခန္ဓာလို့ဆိုတဲ့အခါကျတော့ ရူပခန္ဓာလဲတဏှာဒိဋ္ဌိရဲ့အာရုံဖြစ်တယ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတာတွေကြတော့လောကီမတဏှာဒိဋ္ဌိရဲ့အာရုံဖြစ်တယ်လောကုတ္တရာဝေဒနာသင်ညာသင်္ခါရဝိညာဉ်မပါဘူးအဲ့ကြတော့နော်ရှုမှန်သမျှကတော့တဏှာဒိဋ္ဌိရဲ့အာရုံဖြစ်တယ်ဖះရဲ့ရုပ်တော်မှတဏှာဒိဋ္ဌိရဲ့အာရုံဖြစ်တယ်လေဖះစိတ်ကသာမဖြစ်တာဖះရုပ်ကြည့်ပြီးတော့ ဝက်ကလေးတို့လိုသဘောကျနေတာဒါဝက်ကလေးရဲ့တဏှာဒိဋ္ဌိကဖရာယုတ်ကိုဖရာရဲ့ရှုပ်ပုံတော့ကိုအာယုပြုပြီးတဏှာဖြစ်နေတာလေအဲ့လိုကဖြစ်တယ်ဥပဒံဖြစ်တယ်ဖရာယုတ်ကိုသွားရအဲ့တော့ဒီတဏှာဒိဋ္ဌိတို့ရဲ့အာယုဖြစ်နေတဲ့ခန္ဓာဆိုတာယဟနာရဲ့ယုတ်ခန္ဓာပဲဖြစ်ဖြစ်ပုထုဇဉ်ရဲ့ယုတ်ခန္ဓာပဲဖြစ်ဖြစ်နော်အလုံး ဖြုတ်ခန္ဓာမှန်သမျှတဏှာဒိဋ္ဌိရအဖြစ်တယ်လို့သူတို့မှတ်ဟောဝေဒနာကြတော့မစိတ်ဖို့စိတ်နဲ့ရှင်းတဲ့ဝေဒနာက သူရမှမရတာမရတော့အဲ့ဒါအတွက်တော့အာယုမပြုတ်နိုင်ဘူးသူကသူမသိနိုင်ဘူးဒီတဏှာဒိဋ္ဌိကလက်လန်းမမိဘူးအဲ့ဒါကိုမဲ့ရဲ့မစိတ်ထဲမှာဖြစ်တဲ့ခံစားချက်မစိတ်ထဲမှာဖြစ်တဲ့မှတ်သားမှုမစိတ်ထဲမှာဖြစ်တဲ့လင်းစောမှုဒါတွေကိုသူအာယုမဆိုင်နိုင်ဘူးနော် သင်္ခါရမစိတ်နဲ့ရှင်တွဲပြီးတော့ဖြစ်တဲ့တတ္တဟာတို့ဝိရိယတို့တတိသူအာယုံမဆိုင်နိုင်မသိနိုင်မစိတ်ဆိုတဲ့ဝိညာဉ်ကိုလည်း तू မသိနိုင်မသိနိုင်တော့လောကီဖြစ်တဲ့လောကီစိတ်နဲ့ရှင်တဲ့ဝေဒနာတင်ညာသင်္ခါရလောကီစိတ်ဆိုတဲ့ဝိညာဉ်အဲ့ဒါတည်တာလဲဥပါရณะခန္ဓာလို့သူတို့မှတ်တာနော်လောကုတ္တရခန္ဓာမပါဘူးလို့တန်ခိတ်တေနပစ္စုပါရณะခန္ဓာပိဒုက္ခ အကျဉ်းချုပ်ပြောလိုက်မယ်ဆိုရင်ဥပါဒณะခန္ဓာ၅ပါးဟာဒုက္ခပါပဲအဲ့တော့ဆိုလိုတာကလောကုတ္တရာစိတ်တွေကိုတော့ဒုက္ခတွေထဲမထားဘူးတကယ်တော့လေပြောမယ်ဆိုရင်မမြဲဘူးဆိုတဲ့ရှုတော့ကပြောရင်သူလည်းဒုက္ခပဲလောကုတ္တရာစိတ်လည်းပဲဒုက္ခလို့ဆိုတယ်ဒုက္ခသစ္စာလို့ဒါပေါ်တရားရှုတဲ့အခါကျတော့လောကုတ္တရာစိတ်မပရအောင်မရှုနိုင်ဘူးလေကိုယ်မှမရှိတာ လောကုတ္တရာစိတ်ကိုဝိပဿနာရှုတာမဟုတ်ဘူးဒါကြောင့်မို့ဥပါဒနဲ့ခန္ဓာလို့ဆိုတဲ့ဟာမှာလောကုတ္တရာစိတ်ကိုဖယ်ထားရတယ်ဒါသဘောပေါက်ဖို့ပြောပြတာเนาะဒါဝိပဿနာရှုဖို့ကြတော့လောကီခန္ဓာပဲယူရမယ်အဲ့တော့ရုပ်ကတော့လောကီပဲရှိတယ်လောကုတ္တရာမရှိဘူးတော့ကြကြတော့ဖရာရဲ့ရုပ်ပုံကြီးကလောကုတ္တရာကြီးလို့အောင်းမိမနေနဲ့ ရှူစားတဲ့ပုဂ္ဂိုလ်ကတော့ရှိသေးတယ်အဲ့လိုဖရာရဲ့သွေးတွေသားတွေကလောကုတ္တရာလို့ဒီလိုသောစိတ်ကသာလောကုတ္တရာဖြစ်တာရုပ်ကတော့လောကုတ္တရာမဖြစ်ဘူးအဲ့တော့တန်ခိတ်တွေနဲ့ပစ္စုပါရနဲ့ခန္ဓာဒုက္ခလို့ဒုက္ခသစ္စာကိုချင်းချုပ်ပြောလိုက်ရင်တော့ဥပါရณะခန္ဓာတွေကဒုက္ခသစ္စာပါပဲလို့အဲ့ဒါလို့ရှင်သာရိပုတ္တရာကဒုက္ခသစ္စာဖြစ်တဲ့ပစ္စုပ္ပန္နခန္ဓာဆိုတာဘာတွေတုံးဆို ရူပဥပါရဏခန္ဓာရူပပါရဏခန္ဓာဝေရဏုပါရဏခန္ဓာသင်ညုပါရဏခန္ဓာသင်္ခါရုပါရဏခန္ဓာဝေရဏုပါရဏခန္ဓာလို့ဝိညာဏုပါရဏခန္ဓာလို့ဥပါရဏခန္ဓာ၅ပါးကိုတေယုတ်ထုတ်ပြပြီးတဲ့အခါဘာဆက်ပြောတော့ဆိုအဲ့ဒီတည်းပဲရူပပါရဏခန္ဓာဥပါဒံအာယုံဖြစ်တဲ့ရုပ်ခန္ဓာဆိုတာဘယ်ဟာတော့လို့မေကွန်ထုတ်ပြီးရှင်းတဲ့အခါမှာ မဟာဘုတ်၄ပါးနဲ့ထိုမဟာဘုတ်၄ပါးကိုမှီပြီးတော့ဖြစ်တဲ့ဥပါဒယုတ်အဲ့ဒါဟာရူပပါဒနဲ့ခန္ဓာပါပဲတဲ့အဲ့ဒါပဲမဟာဘုတ်၄ပါးဆိုတာဓာတ်ကြီး၄ပါးကိုပြောတာပါဆိုပထဝီဓာတုအာဘောဓာတုတေဇောဓာတုဝါယောဓာတုအဲ့ဒီအဲ့ဒီထီအောင်အခုလို့သူဟောခြင်းနဲ့မာတိကာကိုချချမှတ်နေတာအဲ့ဒီထီနော် ဓာတ်ကြီးလေးပါးကိုရှင်းပြမလို့လာခဲ့တာလာခဲ့တဲ့လမ်းကြောင်းကိုမှတ်မိပြီနော်ဘာကိုစပြောတာတော့စပြန်ပြောပြမယ်ခြေရည်ထဲမှာဆင်ခြေရအကြီးဆုံးဖြစ်တယ်ခြေရအလုံးကုန်းကုန်းတော်ရရဲ့ခြေရအလုံးဟာဆင်ခြေရထဲမှာဝင်ပါတယ်ထို့တူပဲသစ္စာလေးပါးတရားထဲမှာကုသိုလ်အလုံးဟာလည်းသစ္စာလေးပါးထဲမှာအကျုံးဝင်ပါတယ်ဒီတစ်ခုပြောပြီးတော့သစ္စာလေးပါးကိုထုတ်တယ် အဲ့သစ္စာတဲ့အမှတခါခန္ဓာကိုထုတ်ဒုက္ခသစ္စာကိုပြောတယ်ဒုက္ခသစ္စာ ထုတ်ပြီးတော့မှအဲ့ဒီဒုက္ခသစ္စာတွေကရုပ်ကိုတည်တံ့ထုတ်လိုက်တယ်နော်ရုပ်ကိုတည်တံ့ထုတ်ပြီးတဲ့အခါမှာအဲ့ဒီရုပ်ထဲကမှမဟာဘုတ်၄ပါးကိုတည်တံ့ထုတ်ပြောတာအဲ့လိုဆင်းခြင်းလာခဲ့တယ်အဲ့ဒီနောက်ကြတော့မှရှင်သာရိပုတ္တရာကသူရှင်းပြခြင်းနဲ့ဓာတ်ကြီး၄ပါးကို ရှင်းတော့တာ အဲ့လိုရှင်းတဲ့အခါမှာကတမစာဟုသော ပထဝီဓာတုတဲ့ငါရှင်တို့ပထဝီဓာတ်ဆိုတာဘာပြောတာတော့ဘာကိုပထဝီဓာတ်လို့ခေါ်တာတော့လို့သူကသူ မေးကုန်ထုတ်ပြီးတော့ဖြေတဲ့အခါမှာပထဝီဓာတ်ဟာအစ္စတိက ပထဝီဓာတ်ရှိတယ်ပါဟိရပထဝီဓာတ်ရှိတယ်အစ္စတိက ပထဝီဆိုတာကိုယ်တဏ္ဍမှာရှိတဲ့ အတုံးအခဲအမသဘောပထဝီဓာတ်ဘာဟိရပထဝီဆိုတာသူများတဏ္ဍမှာရှိတဲ့ဟာရော အပြစ်မှာသက်မဲ့တွေရောအလုံးကဘာဟိဘာဟိရပထဝီဓာတ်ပထဝီနှစ်ခုရှိတယ်လို့မှတ်တာနော်လူနဲ့တင်ကပ်ပြောင်းမဲ့ဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ပထဝီဓာတ် ရှိသလို လူဝဆားဆင်ရင်ထားတဲ့အဝဆားတို့ယရဏပစ္စည်းတို့လည်းပထဝီဓာတ်တွေပဲလေ။ တော့ဘာဟိရပထဝီနဲ့အစ္ဆတပထဝီတို့အစ္ဆတိကပထဝီတို့ပထဝီဓာတ်နှစ်ခုရှိတယ်တဲ့အဲ့ဒီမှာအစ္ဆတိကပထဝီဆိုတာဘယ်ဟာပြောတာတော့မေကုံထုတ်ပြီးဖြေတယ်ယံအစ္ဆတံပစ္စတံကခလံခရိကတံဥပဒိဏအစ္ဆတပထဝီဆိုတာတခြားမဟုတ်ဘူးတဲ့ကိုယ်တဏ္ဏကိုယ်ခန္ဓာကိုယ်မှာဖြစ်နေတဲ့ခက်မာတဲ့သဘော အတုံးခဲသဘောခန္ဓာကိုယ်ထဲမှာဟိုဆွဲလန်းစရာဖြစ်တဲ့အရာတွေဥပဒိဋ္ဌနာဆိုတာဒီနေရာမှာကံကိုပြောတာမဟုတ်ဘူးခန္ဓာကိုယ်မှာရှိရင်ဒီတဏှာဒိဋ္ဌိတို့ဖြင့်တဏှာအမြင်ဒိဋ္ဌိအမြင်နဲ့ဆွဲယူနိုင်လောက်တဲ့ခန္ဓာလို့ဆွဲယူတတ်တဲ့ခန္ဓာဟုတ်တယ်လေလူတွေက လူကြည့်ရင်လည်းပြောရမလားပလီဝဝလေးဆိုရင်အဲ့ဒါအဘောဓာချီမွနေတယ်လို့ဖြစ်တယ်ပထဝီဓာချီမွနေဝတ်တုတ်လေးဆိုရင်လည်းအဲ့ဒါဓာကြီးလေးပါပဲချီမွတာပဲလေအဲ့တော့အစ္ဆတိက ပထဝီဘာဟိတဘာဟိတပထဝီဆိုရင်နှစ်ခုရှိတယ်ထင်မယ်အစ္ဆတိကပထဝီဆိုတာကိုယ်တဏ္ဍမှာဖြစ်နေတဲ့အတုံးအခဲ အမာသဘောအဲ့ဒီအမာသဘောဟာ တဏှာဒိဋ္ဌိတို့ဖြင့်ဆွဲလန်းစရာတစ်ခုဖြစ်ပါတယ်အဲ့ဒါလို့ခေါ်ပြီးတော့ဒါဖြင့်အစ္စတိကပထဝီဆိုတာဘာတွေတုံးဆိုပူရှင်းအောင်ပြောပြပူပြီးတော့ဆွဲလန်းတာတွေကဘာတွေတုံးဆိုပထဝီဓာတ်ကိုဆွဲလန်းတာဘလို့ဆွဲလန်းတာပထဝီအနေနဲ့ဆွဲလန်းတာမဟုတ်ဘူးမမအတုံးခဲလေးတွေကိုဆွဲလန်းနေစားဆံပင်ကိုဆွဲလန်းနေဟုတ်လားအလှပြင်းနေ ဆံမင်းကိုဆွဲလန်းတယ်ကိုဆံမင်းလေးကိုနှမျောတယ်ဒါဆွဲလန်းမှုတစ်ခုအယောင်ဆိုးတယ်ကိုဆံမင်းလေးကိုကိုကာကွယ်တယ်လှပနေအောင်ပြင်နေတယ်ဒါပထဝီဓာတ်ကိုဆွဲလန်းနေတဲ့သဘောပဲလေအဲ့တော့အချင်းညုတ်ပြောလိုက်ရအောင်လူရဲ့ခန္ဓာကိုယ်မှာပထဝီလို့ပြောရမယ့်အရာတွေပထဝီဓာတ်လို့ပြောရမယ့်အရာတွေကဘာတွေတုန်းမာမာအတုံးခဲတွေကိုအကုန်တွက်ချလိုက် ဆံပင်မွေးညင်ခြေသက်လက်သက်သွားအရေး၅ခုပြီးတဲ့အခါအသားအကျော်အယိုခြင်စီအညွတ်နှလုံးအသည်အမေးအဖြင့်အဆုပ်ဒါတွေကတော့အတွင်းထဲဟာတွေကိရိစာတွေသိမမြင်အောင်ဒါတွေကတော့ဒါမို့လို့တဆပင်စကအပေါ်ယံလေးတွေပြောမှဆိုရင်တော့၅ခုအလုံးကိုအောင် ပြောလိုက်တာ နော်နှလုံးအသက်အမေးဖြင့်ဆုပ်ဥမဥသိစာသစ်စာဟောင်းအုံနှောင်းအလုံး20ခန္ဓာကိုယ်ထဲမှာအတုံးသဘောဖြစ်နေတာတွေအလုံး20ရှိတယ်မမြင်ရပေမဲ့လို့ငါနှလုံးကကောင်းတယ်လှတယ်ငါအသေးလေးကလှတယ်ဆိုပုံရေးပြီးတော့လောက်ကြတယ်လေသူလည်းဆွဲလန်းစရာလေးတစ်ခုပဲဆပင်ကိုလည်းဆွဲလန်းတယ် မွေးညင်းဆွဲလန်းတာတော့လက်ပေါက်တဲ့အမွေးတွေပါတယ်တော့မဟုတ်နှကမ်းမွေးတက်တာတို့ဘာလို့ပါမှာပေါ့အဲဆာရင်မဟုတ်တဲ့နှကမ်းမွေးဆွဲလန်းစရာတခုဆာမင်းမွေးညင်းခြေသက်လက်သက်ကတော့မပြောနဲ့တော့အလှပြင်းနေတဲ့ဟာခြေသက်လက်သက်သွားဆွာလဲအလှပြင်းနေကြတာဆွဲလန်းတာပဲခြေသက်လက်သက်သွားအေးအေးဆွာလဲအေးလှပအောင်လုပ်နေကြတာလေ အသားမဲတဲ့လူကဖြူကျင်တယ်ဖြူကျင်တဲ့လူကမဲကျင်တယ်တယောက်နဲ့တယောက်အလိုဆန္ဒမပြေဘူးနော်အသားမဲတဲ့မိုက်ကယ်ဂျက်ဆင်ကဖြူအောင်လုပ်တယ်လေအသားဖြူတဲ့ဥရောပအဖြူမတွေကမဲအောင်လုပ်တယ်လေမဲအောင်လုပ်မရတဲ့အခါကျတော့စာစာအမဲကိုဝတ်တယ်လေဝတ်ထားတဲ့ကပြေမကကြည့်အမဲအောင်ထင်နေအောင်လုပ်တယ်တခုတော့ရအောင်လုပ်တာဆွဲလန်းကြတာတွေကိုပြောတာပါနော် ဆဗေမွေညင်ခြေသက်လက်သက်သွားအေးအသားအသားတော့အပေါ်ရန်နေပြီးတော့ဒါအသားလေးဝဝဖြူဖြူလေးဖြစ်အောင်အသားကိုလည်းပြည့်ဖြိုးတာကိုကြည့်ပြီးဆွဲလန်းတာပဲလေဒါနော်အသားအကျော်နော်အကျော်လေးတွေစိမ့်နေတယ်ဆိုတာပဲသဘောကျတယ် ဆမင်မွေးခြင်းခြေသက်လက်သက်သွားအေးအသားအကြောအယိုးအယိုးတွေလည်းသဘောကျတာပဲသွားလည်းအယိုးတွေပါတာအယိုးချင်းစီအညွတ်ဒါတွေကျတော့မမြင်ရပါဘူးမမြင်ရဘူးပူဆွဲလန်းမှုတွေကတော့မြင်ရတဲ့ဟာပူဆွဲလန်းတယ်ပေါ့ဒါပဲကုံအောင်ပြောလိုက်တာပေါ့ဘယ်ဟာဆွဲလဲဆွဲလဲပထဝီဓာတ်ခန္ဓာကိုယ်ထဲမှာထုတ်နှုတ်လိုက်တဲ့အခါကျတော့20ရှိတယ်အဲ့ဒါအစ္စတိကပထဝီ20 အဲ့ဒါတွေနောက်ထပ်ကြမ်းမကြံရအောင်လို့ယံဝါပဏိညာပိကိစီအစ္ဆတံပစ္စတံကက္ခလံခရိကတံဥပဒိဏဆွဲလန်းအပ်တဲ့ခန္ဓာကိုယ်ထဲမှာရှိတဲ့အတုံးခဲဟူသမျှနော်အတုံးခဲဟူသမျှကိုလည်းပထဝီဓာတ်လို့ခေါ်ပါတယ်။ဟောပထဝီဓာတ်ကုံဒါအစ္ဆရိကပထဝီကိုကုံအောင်ပြောလိုက်တယ်။ငါရှင်တို့ဒါကိုအစ္ဆရိကပထဝီလို့ခေါ်တယ်တဲ့။ခေါ်ပြီးတော့ကမ္မထာရှုပုံကိုပြောပြတယ်။ ဒါတွေကဒီတိုင်းထားဖို့မဟုတ်ဘူးဒီတရုပ်တွေထုတ်ပြီးပါလို့အောင်မလို့ရှင်သာရိပုတ္တရာအလုတ်သဘောကိုဘလို့ဖော်ပြတော့ယာစခောပနဣဇတိကပထဝီဓာတုယာစပါဟိရာပထဝီဓာတုအေခန္ဓာကိုယ်ထဲမှာရှိတဲ့အတွင်းဣဇတိကပထဝီပဲဖြစ်ဖြစ်အပြင်မှာရှိတဲ့ဘာဟိရာပထဝီပဲဖြစ်ဖြစ်ကိုနေတဲ့အိမ်ကဘာဟိရာပထဝီကိုဝတ်တဲ့အဝတ်တရပထဝီ ကိုဝတ်ထားတဲ့လက်စွပ်တို့နှစ်တုံးနှစ်တောင်းတို့ဘာတို့အခတ်တို့အဲ့ဒါတွေဘာဟိရပထဝီတွေအနိကဆုံးပြောရမယ်ဆိုရင်နော်အဲ့ဒါဘာဟိရပထဝီအဲ့တော့အစ္စန္တိကပထဝီပဲဖြစ်ဖြစ်ဘာဟိရပထဝီပဲဖြစ်ဖြစ်ပထဝီဟာပထဝီသာဖြစ်ပါတယ်ဒါကပ္ပထာရှုဖို့ပြောတာနော်အဲ့လိုတွေးခိုင်းတာတွေးချိအဲ့လို ခန္ဓာကိုယ်ထဲမှာရှိတဲ့ခုပြောတဲ့သံမင်းဆိုတဲ့ပထဝီဟာသံမင်းဆိုတဲ့ပထဝီနဲ့ပြိမက်ကပထဝီဟာပထဝီဟာပထဝီပါပဲအတွင်ပထဝီအပြင်အပထဝီပထဝီဟာပထဝီဓာတ်ပါပဲတဲ့အဲ့ဒီပထဝီဓာတ်ဟာတဲ့ဖြစ်ပြီးရင်ပြတ်တာမို့နေတံမမပထဝီဓာတ်ဆိုတာငါမဟုတ်ဘူးတဲ့သူ့သဘာဝအတိုင်းဖြစ်တဲ့အရာဖြစ်တယ် ငါဟာမဟုတ်ငါမပိုင်ဘူးနေသောဟာမတပိငါဖြစ်လာတာမဟုတ်ဘူးပထဝီဓာတ်ကပထဝီဓာတ်ဖြစ်တာနာမေသောအတ္တအားငါရဲ့အတ္တလည်းမဟုတ်ဘူးအဲ့တော့တဏှာကိုညှင်းဆွလိုက်တယ်ငါဟာလို့တစ်သလုံးထင်လာတာမဟုတ်ဘူးလို့ပြောတာငါလို့ငါဖြစ်တယ်ဆိုတာမာနကိုညှင်းဆွလိုက်တဲ့အခါမှာငါဖြစ်တာမဟုတ်ဘူးပထဝီဓာတ်ဖြစ်တာ ငါနဲ့ဘာမှဆိုင်နမိသောအတ္တငါရဲ့အတ္တမဟုတ်ဘူးပထဝီဓာတ်တတ္တတာဖြစ်တယ်ဆိုအဲ့တော့ဒိဋ္ဌိကိုညှင်းဆိုလိုက်တာနေတမမကတဏှာကိုညှင်းဆိုတာနေသောမတ္တိက မာနကိုညှင်းဆိုတာနမိသောအတ္တကဒိဋ္ဌိကိုညှင်းဆိုတာအဲ့တော့တဏှာအမြင်မာနအမြင်ဒိဋ္ဌိအမြင်နဲ့မရှိရဘူးတဲ့ပထဝီဓာတ်ပထဝီဓာတ်တတ္တတာဖြစ်တယ်လို့ အဲ့ဒါလို့အမှန်အတိုင်းဝိပဿနာဉာဏ်နဲ့ရှုဖို့ကြိုးစားပါလို့ပြောတာရှုအောင်လုပ်ပါရှုနိုင်အောင်လုပ်ပါတဲ့ဧဝမေတံယထာဘုဒ္ဓံသမ္မပညာယတိတ်တော်အခုလိုဝိပဿနာဉာဏ်နဲ့ပထဝီဓာတ်ဟာပထဝီဓာတ်တတတဖြစ်တယ်ငါအလည်းမဟုတ်ဘူးငါဖြစ်တာလည်းမဟုတ်ဘူးပထဝီဓာတ်ဖြစ်ခြင်းများသာဖြစ်တယ်ငါရဲ့အတ္တလည်းမဟုတ်ဘူးမမြဲတဲ့သဘောဝတရားတစ်ခုသာဖြစ်တယ်လို့အမှန်ကန်သိပြီဆိုရင်ရလက်ကပါတော့ ပထဝီဓာတုယပိနိဗ္ဗိနတိဆံမင်းပေါ်မှာစိတ်ပြက်လာမယ်နော်ဆံမင်းမှုညင်ခြေသက်လက်သက်သွားအရေးတွေပေါ်မှာပထဝီဓာတ်လိုမြင်လာတဲ့အခါအလှပြင်းတော့မှမဟုတ်စိတ်ပြက်သွားပြီညှိငွေ့သွားပြီဒါပထဝီဓာတ်ကြီးပဲငါဟာထင်ပြီးငါလုံနေတာပဲဒါပထဝီဓာတ်ကြီးပဲသူကသူဖြစ်သူကသူပြက်နေတဲ့အရာကြီးပဲဆိုသိလားသိလာတဲ့အခါ ထဝီဓာတ်ပေါ်မှာညီငွေသွားတယ်ပထဝီဓာတ်ပေါ်မှာစိတ်ဆွဲလန်းမှုကင်းသွားတယ်လောက်ကြည့်ပါအဲ့ဒါလောက်ကြည့်လိုက်ပထဝီဓာတ်လို့ဆိုရင်ငါလက်သေးလို့မထင်တော့ဘူးလေလက်သေးလို့မမြင်တော့ငါခြေသေးလို့လည်းမမြင်တော့အဲ့လိုကြည့်လို့ပထဝီဓာတ်သာဆိုလို့ရှိရင်သူကဆွဲလန်းမှုဆိုတာမရှိတော့ဘူးစိတ်ရဲ့ဆွဲလန်းမှုတွေမရှိတော့ဘူးလို့သူတို့ဆွလို့တယ်ပေါ့နော် ဒါပျက်ပထဝီဓာတ်ပေါ်မှာဝိပဿနာရှုဖို့ကိုပြောပြတာနော်ဝိပဿနာရှုဒီတိုင်းရှုဒီတိုင်းရှုရင်ပထဝီဓာတ်ပေါ်မှာမြင်းငွေတဲ့စိတ်တွေပြောတာမြင်းငွေတဲ့စိတ်ပေါ်တဲ့ဆိုဝိပဿနာဉာဏ်ရလာတာကိုပြောတာနော်ဒေဝိရာဉာဏ်တို့မုံစီတုကမြတ်တာဉာဏ်တို့ပဋိသင်္ခာဉာဏ်သင်္ခါရုပ္ပကဉာဏ်ဆက်ရှင်းချက်တဲ့ဝိပဿနာဉာဏ်တွေအလုံးပါသွားပြီ စိတ်ကိုတွေ့တာမှုစိတ်ကိုကင်းပြတ်စေတယ်ဆိုတာ message ဖြစ်တာထီအောင်ပါသွားပြီပြောတဏှာပယ်တဲ့သဘောပါသွားပြီဆိုပြီးတော့ကျင့်စဉ်တစ်ခုကိုဆက်ပြောခြင်းဓာတ်လေးပါးနဲ့ပတ်သက်ပြီးတော့ကျင့်စဉ်တစ်ခုပါငါရှင်တို့တဲ့အချိန်ခါတစ်ခုဆိုတာရောက်လာတတ်တယ်အာဘောဓာတ်တွေကပျက်စီးလာပြီဆိုလို့ရှင်အဲ့ဒီအချိန်မှာတဲ့ ပထဝီဟာကွဲသွားတယ်ဆိုလိုတာကခြေတွေများလာလို့ရှိရင် မြေကြီးကအရေးပြောသွားတာပဲလေအတုံးခဲတွေကအရေးဖြစ်သွားတာအဲ့ဒါကိုအဘောဓာတ်တွေပျက်စီးလာပြီဆိုရင် ပထဝီကပျောက်ကွယ်သွားတယ်ဒီလိုဆိုလိုတာပေါ့နော်အရေးဓာတ်တွေများလာရင် အတုံးခဲကပျောက်ကွယ်သွားတယ် တုံးခဲပြောက်သွားအကြည့်ပေါ်ထောပတ်ခဲလေးကိုအပူပေါ်တင်လိုက်လို့ရှိရင်ထောပတ်ခဲလေးဟာအခဲပြောက်သွားအရေးဖြစ်သွားတယ်အဲ့လိုအရေးဖြစ်သွားအဲ့ဒါအဘောဓာတ်ပျက်စီးသွားလို့ရှိရင်ပထဝီဓာတ်ပြောက်သွားတယ်သူပြောတာအဘောလွန်ခဲလိုက်ပထဝီဓာတ်ပြောက်သွားအရေးဖြော်လိုက်တဲ့အခါမှာ အတုံးခဲပြောက်သွားပြီလေအဲ့ဒီဘောကိုပြောတာနော် ကော်ဖီတောက်တဲ့အခါလည်းတွေးကြည့်ကောကော်ဖီမုန်လေးတွေကပထဝီဓာတ်တခြားကဲလေးတွေကပထဝီဓာတ်ကော်ဖီကနဲ့ထည့်ပြီးပြောလိုက်တဲ့အခါရှိသေးလားမရှိတော့အရေးဖြစ်သွားတယ်အဲ့ဒါအဘောဓာတ်ပြစ်တဲ့အခါမှာ ပထဝီဓာတ်တွေပျောက်ကွယ်သွားပြီအဘောဓာတ်ပဲဖြစ်သွားတယ်အဲ့တော့ကော်ဖီတောက်ရင်လည်းဝိပဿနာဖြစ်အောင်တောက်ကြည့်ပေါ့ဝိပဿနာကော်ဖီလို့နာမည်ပေးထားလိုက်လုပ်လို့ရတယ်လေ ဖြော်လိုက်လို့ရှိရင်အတုံးခဲတွေကအကုန်ပျောက်သွားပြီအရေးဖြစ်သွားတယ်အဲ့ဒါကိုပြောတာငါရှင်တို့တဲ့အပြင်မှာအာဘောပျက်စီးတဲ့အခါဆိုတာရှိတယ်တဲ့အာဘောပျက်စီးတယ်ဆိုတာအာဘောတွေလွန်ကဲလာတဲ့ပုံမှန်မဟုတ်တဲ့အနေအထားမျိုး အရေးဓာတ်တွေကလွှမ်းမိုးလာတဲ့ဆိုရင်အဲ့ဒီအချိန်မှာပထဝီဓာတ်ပျောက်သွားပြီတဲ့အဲ့တော့ကဘာမြေကြီးနဲ့လည်းကြည့်လိုက် ခြေတွေတက်လာပြီဆိုမြေကြီးတွေကလည်းကဘာပြိုပြီးအေးပြောချသွားတာမြေတွေပါသွားပြီတုံခဲတွေအေးပြောသွားကြပြီအဲ့တော့ဒီအချိန်တစ်ခုမှာတဲ့ဒီလောက်ကြီးမားတဲ့ပထဝီတက်ကြီးတွေဥပမာတောင်ကြီးတွေပြိုဆင်းသွားတယ်မီးလောင်လို့အိမ်ကြီးတွေတိုက်ကြီးတွေကုန်ပြိုကျသွားတယ် ရှည်လွှမ်းမိုးလို့ရေထဲမှာအေးပျော်ကျသွားတယ်အကုန်လုံးနော်တန်ငယ်ကြီးတွေပူလို့အေးပျော်ကျသွားတယ်အမျိုးဆုံးပေါ့လေအဲ့ဒါလို့ပထဝီဓာတ်တွေဟာအကုန်လုံးပျက်စီးသွားတာကိုကြည့်မယ်ဆိုရင်တဲ့ဒီလိုကြီးမားတဲ့ပထဝီဓာတ်ကြီးတောင်မှပဲမမြဲဘူးဆိုတဲ့သဘောမပေါ်ဘူးလားတဲ့အမြဲတဲ့သဘော ပေါ်တယ်တဲ့ပျက်စီးသွားတဲ့ပျောက်ကွယ်သွားတဲ့သဘောပေါ်တယ်ကုံဆုံးသွားတဲ့သဘောတွေပေါ်တယ် ပြောင်းလဲသွားတဲ့သဘောတွေထင်ရှားနေပါတယ်တဲ့ဒါကြောင့်မို့ဒီအသေးအဖွဲမြမတ္တထကတာဆိုခဏလေးပဲတည်တာအချိန်တိုလေးမှတည်တဲ့ဟောဒီ body ခန္ဓာကိုယ်ကအချိန်တိုလေးအတွင်းမှာပျက်စီးတာကိုယ်ခန္ဓာကိုယ်ကအချိန်တိုလေးအတွင်းပျက်စီးတာတသက်တာနှစ်ပေါင်း380နေရတယ်လို့ဆိုမဲ့ခန္ဓာကိုယ်ကအချိန်တိုလေးအတွင်းပျက်စီးသွားတာပဲเนาะအဲ့ဒီလို အချိန်တိုလေးအတွင်းတဏှာနဲ့ငါဟာလို့ဆွဲလန်းတဲ့ဟောဒီခန္ဓာကိုယ်ကြီးအချိန်တိုလေးမှာရှိတဲ့ဟောဒီခန္ဓာကိုယ်ကြီးကိုတဲ့ဟိုကြီးမားတဲ့ပထဝီဓာတ်ကြီးတောင် ပြိုကွဲပြောင်းပျက်စီးသွားတာဒီခန္ဓာကိုယ်ကြီးဒီကိုယ့်ရဲ့ရုပ်ခန္ဓာကိုယ်ဆိုတာဘာမှမဟုတ်ဘူးเนาะအခုဆံမင်းတို့မွေးခြင်းခြေသက်လက်သက်ဒီပထဝီဓာတ်တွေဆိုဘာမှမဟုတ်အဲ့ဒီဘာမှ အကြာကြီးမဖြစ်တဲ့အရာတွေပေါ်မှာတဲ့ငါလို့လဲမတွေးသင့်တော့ဘူးငါဟာလို့လဲမတွေးသင့်တော့ဘူးငါရဲ့ဖြစ်မှုလို့လဲမတွေးသင့်တော့ဘူးတဲ့တကယ်တော့ငါလည်းမဟုတ်ပါဘူးတဲ့ငါဟာလည်းမဟုတ်ပါဘူးတဲ့ငါရဲ့အတ္တလည်းမဟုတ်ပါဘူးငါဖြစ်တာလည်းမဟုတ်ပါဘူးသူ့တဘာဝအတိုင်းဖြစ်ပြီးသူ့တဘာဝအတိုင်းပြက်သွားတာပါလို့သူတို့စဉ်းစားခိုင်းတာ နော်အဲ့တော့ပထဝီဓာတ်ကိုအဲ့လိုမြင်အောင်ကြည့်ပါလို့အဲ့လိုမြင်လာတဲ့အခါကျတော့ပထဝီဓာတ်ပေါ်မှာမမြဲတဲ့အနိစ္စသဘောတရားနဲ့ရှုခိုင်းလိုက်တာကိုယ်ခန္ဓာကိုယ်ကအပြင်ဘက်ကချီးမားတဲ့ဟာကြီးတွေတောင်ပျက်စီးသွားတာငါခန္ဓာကိုယ်တွေကဘာပြောလို့တော့မဟုတ်ပျက်စီးသွားတယ်ပျက်စီးသွားနိုင်တယ်ဆိုတာကြည့်တဲ့အခါမှာငါလို့လည်းမစွဲလန်းနဲ့ငါလို့လည်းမစွဲလန်းနဲ့ ငါဖြစ်တယ်လို့လည်းမမာနတွေဖြစ်နေတယ်အဲ့လိုမဖြစ်အောင်တားဖြစ်ပြီးတော့အဲ့ဒီချိန်မှာခန္ဓာရည်ဘလို့ရှိလာအဲ့လိုမြင်ဘာတွေခန္ဓာရည်ရှိလာမလို့ဆိုအဲ့ဒီလိုရှုမှတ်တဲ့ပုဂ္ဂိုလ်ကိုလောကလူဆိုတာလူကောင်းတွေလည်းရှိမကောင်းတဲ့လူလည်းရှိလူကြားထဲမှာနေလို့ရှိရင်အဲ့ဒီလိုတရားရှုနေပေမဲ့လို့တချို့တွေက အဲ့လိုတရားရှိတဲ့ပုဂ္ဂိုလ်ဆဲတယ်တဲ့နော်ဆဲတယ်ဆဲမယ်နေမင်းကစားပြောမယ်ချင်းချောက်မယ်တတ်မယ်ဖြတ်မယ်လှုပ်တယ်တရားရကကိုကို Facebook ကဆဲဆဲဘယ်ဟာဆဲဆဲပေါ့ဆဲတယ်ဆဲတယ်တတ်မယ်လို့ချင်းချောက်တယ်ဘာပဲညာပဲနဲ့ပြောတယ်အဲ့ဒီလိုပြောလာခဲ့ဆဲရေးလာတဲ့အခါကျတော့တဲ့ သူကဘလို့တွေးတော့ဆဲတဲ့ပေါ့သူကပထဝီဓာတ်ကိုကမ္မထမ်းရှုတဲ့ပုဂ္ဂိုလ်ပထဝီဓာတ်မမြဲတာကို သိတဲ့အခါကျတော့သူကဘလို့တွေးတော့ဆိုငါမှာနာမချမ်းသာတဲ့အရာတွေနော်နာထဲမှာဆက်သွယ်ပြီးအာယုံကြောင့်ဖြစ်လာတဲ့နာမချမ်းသာတဲ့ဒုက္ခဝေဒနာတွေဖြစ်လာတယ်အဲ့ဒုက္ခဝေဒနာဟာအကြောင်းမဲ့ဖြစ်တာမဟုတ်ဘူးအကြောင်းရှိတယ်ဘာကိုအကြောင်းပြုတာတော့ဆိုဖတ်တာဆိုတဲ့ အာယုန်နဲ့ဆက်သွယ်မှုကြောင့်ဖြစ်တာဖတ်တာပစ္စယဝေဒနာလေနော်ဒီစိတ်ခန္ဓာမှုငါမှဖြစ်တာဖတ်တာကြောင့်ဖြစ်တာအဲ့တော့ဒီဖတ်တာဟာမမြဲတဲ့အရာတစ်ခုဖြစ်တယ်ဝေဒနာဆိုစိတ်ခံစားချက်ကလည်းမမြဲတဲ့အရာဖြစ်တယ်။တင်ညာဆိုစိတ်မသားချက်ကလည်းမမြဲတဲ့အရာဖြစ်တယ်။သင်္ခါရလို့ဆိုတဲ့ စစ်စွာအထုံးမှုတွေ့တော့ကြံစီမှုကလည်းမမြဲတဲ့အရာ ဖြစ်တယ်ဝိညာဉ်ဆိုတဲ့အသိစိတ်ကလည်းမမြဲတဲ့အရာပဲဖြစ်တယ်လို့ရှုမှတ်တွေ့တော့ရှုမှတ်ဆင်ញင်လိုက်တဲ့အခါမှာပထဝီဓာတ်ဆိုတဲ့အပေါ်မှာ သူ့စိတ်ဟာပြေးဝင်သွားတယ်ပထဝီဓာတ်ပေါ်မှာဒါစိတ်ကရှိသွားတယ်ငါဆဲတယ်ဘသူပဲဝါမရှိတော့ဒါလေးပါပဲရှုတယ်အဲ့ဒါလို့ဆဲယုံနေမကဘူး တဲ့တချို့ကဟိုထုံးနဲ့ရိုက်တယ်ခဲနဲ့ပေါက်တယ်ဓာတ်နဲ့ခုတ်တယ်အဲ့လိုဖြစ်လာနိုင်တယ်အဲ့လိုဖြစ်လာတဲ့အခါမှာလည်းပဲသူကဘယ်လိုဆင်ញင်စဉ်းစားတော့ဆိုငါခန္ဓာကိုယ်ဆိုတာတဲ့ဒီတကယ်ဖြစ်နေတဲ့ခန္ဓာကိုယ်ဟာတဲ့လက်နဲ့ရိုက်လို့ရှင်လဲထိတာပဲခဲနဲ့ထုရင်လဲထိတာပဲ ထုံးနဲ့ရရင်လည်းပဲဒီထိတာပဲနော်ဓာတ်နဲ့ခုံရင်လည်းထိတာပဲမြတ်စွာဘုရားကဟောထားတယ်တဲ့ကကစုပမဩဝါဒလွှတ်ရဲ့ဥပမာနဲ့ပေးပြီးတော့မြတ်စွာဘုရားဟောထားတာဘာဟောတော့ဆိုယဟန်တွေကိုဆုံးမတာလူသားသမားတယောက်ကကိုယ်ဖန်ကျိုးနဲ့တုပ်ပြီးတော့ငမန်းဆွဲဆွဲလှကြီးလွှတ်ကြီးကိုသုံးချပြီးတော့ခန္ဓာကိုယ် တိုက်ဖြတ်ရင်တောင်မှပဲတဲ့မြတ်စွာဘုရားကအဲ့ဘောမှာစိတ်မပြစ်မှားနဲ့လို့ပြောတယ်အဲ့လိုလုပ်တဲ့အပေါ်မှာတောင်စိတ်မဆိုးနဲ့ကိုယ်လွှမ်းနဲ့တိုက်တတ်တဲ့လူသားသမားအပေါ်တောင်စိတ်မဆိုးနဲ့လို့သူတို့ဆိုလို့တယ်ပေါ့အဲ့တော့ဒါအမှန်တမ်းခဲတဲ့ကိစ္စပေါ့နော်တန္တရာပိယောမနောဘရောသေးရအဲ့ဒီချိန်မှာစိတ်ဆိုးရင်ငါရဲ့အဆုံးမလိုက်နိုင်ရမရောက်တော့ဘူးတဲ့မြတ်စွာဘုရား အဲ့ဒီလိုဆင်ញင်ဆုံးစမ်းလိုက်တဲ့အခါကျတော့သူကတိခဏနိုင်စွမ်းရှိသွားတယ်တိခဏနိုင်စွမ်းရှိသွားပြီးတော့တရားကိုဆက်လက်အထောက်တော့လုံလဝိရိယတွေကလည်းပြည့်စုံလာတယ်ဘယ်တော့မှနောက်မတွန်းတော့ဘူးတတိတွေကလည်းဆွဲမြဲစွာတီးလာတယ်နော်ကိုယ်ကာယကလည်းငြိမ်းချမ်းလာတယ်စိတ်ကလည်းတည်ငြိမ်လာတယ်အဲ့ဒီချိန်မှာဒုံနဲ့ပဲလက်နဲ့ပဲရိုက်ရိုက် ထုံးနဲ့ခဲနဲ့ပဲပြစ်ပြစ်ထုံးနဲ့ပဲရိုက်ရိုက်ဓာတ်နဲ့ပဲခုတ်ခုတ်နော်ဘာတွေပဲဖြစ်ဖြစ် ကရိယတိဟိတံဗုဒ္ဓနာသာသနာဖះစကားပဲလိုက်နာတော့မယ်ဉာဏပြက်တာပထဝီပဲပြက်တယ်ဆိုပြီးတော့နှလုံးသွင်းပြီးတော့နေလိုက်တာနော်အလုံးခဏရှိသွားတယ်လို့ဆိုအဲ့ဒီအချိန်မှာဖះကိုနှလုံးသွင်းပြီးတော့နေမယ်တရားကိုနှလုံးသွင်းဖះရဲ့ခုံကို အာယုံပြုပြီးတော့နေမယ်တရားကုံကိုအာယုံပြုနေမယ်တရားကုံကိုအာယုံပြုပြီးတော့နေမယ်ရုပ်ခန္ဓာကြီးပေါ်မှာဥပ္ပခါရှုပြီးတော့သင်္ခါရုပ္ပခါဉာဏ်နဲ့သို့မဟုတ်ဒီတဘာဝတရားဟောတာရှုမြင်တဲ့လောဘဒေါသမောဟကိုထိမ့်နိုင်တဲ့ဒါတွေကိုခရုမဆိုင်တော့ဘဲနဲ့ထားနိုင်တဲ့ဥပ္ပခါနဲ့နေတယ်တဲ့နော်အဲ့ဒါတွေနေတဲ့အခါမှာသူဟာ အဲ့ဒီလိုနေဖို့ကြိုးစားလာတယ်ကြိုးစားလာလို့ဥပ္ပခမဖြစ်ဘူးဆိုလို့ရှိရင်သူစိတ်မကောင်းဖြစ်တယ်ဘယ်လိုစိတ်မကောင်းဖြစ်တာလဲဆိုငါအရာမတော်လိုက်တာနော်ငါဒီဒီဖရာတရားတန်ခါကို အာယုံပြည့်ရဲ့တန်နဲ့ဒီငါးပေါ်မှာရောက်လာတဲ့နှိမ့်ဆက်မှုတွေပေါ်မှာဥပ္ပခါမပြုတ်နိုင်တာငါဟာ ငါရဲ့စိတ်ဓာတ်ငါရဲ့စိတ်အနေထားစိတ်ပြည့်စရာကောင်းတယ်လို့ဆိုပြီးတော့သူ့ကိုယ်သူမကြည်မနက်ဖြစ်လာတယ်အဲ့ဒီအချိန်လေးမှာထပ်ပြီးတော့ဘုရားတရားသံဃာယရဏသုံးပါးကိုအာရုံပြုလိုက်တဲ့အခါမှာသူ့လိုချင်တဲ့ဥပက္ခခုနကအခက်ခဲတွေအလုံးကိုလစ်လျရှုပြီးတော့နေသွားနိုင်တယ်ဒါပထဝီဓာတ်ကိုအာရုံပြုပြီးတော့တရားထုတ်မယ်ဆိုလို့ရှိရင်ကိုလာ ဒုံးနဲ့ရိုက်ရိုက်ဓာတ်နဲ့ခုတ်ခုအစွန်ဆုံးတော့နော်အဆုံးဆုံးအဲ့ဓာတွေထိအောင်သိခနိုင်စွာရှိသွားတယ်လို့ဆိုလိုတာနော်သိခနိုင်တဲ့အစွမ်းတတ္တိထိအောင်ရသွားနိုင်တယ်လို့ဒီကမ္မထံသဘောကသိခနိုင်တဲ့အစွမ်းတတ္တိရတယ်လို့ဣတဝတပိခောအောင်သောဘေကုဏံဘေကုနောဘဟုကတံဟောတိဒီပထဝီဓာတ်ကိုရှုလိုက်တာနဲ့ပဲအခုလိုအကျိုးတွေအများကြီးရတာ ဒါဆိုရင်ပဲတော်တော်အများကြီးဖရာရဲ့ဆုံးမတွေကိုလိုက်နာပြီးသားဖြစ်သွားပြီပထဝီဓာတ်တစ်ခုတည်းတည်းမဲ့သူခန္ဓာကြီးဘယ်လောက်ရှိသွားနော်ခန္ဓာကြီးရှိသွားတယ်ဆိုတာကိုဒါပထဝီဓာတ်အကြောင်းကိုဒီလိုရှင်သာရိပုတ္တရာကပထဝီနဲ့ပတ်သက်တဲ့ဓာတ်ကမ္မထံရှုပုံကနေပြီးခန္ဓာကြီးရသွားပုံကိုဒါရှင်းပြတာနော်အေးနောက်ရက်တွေကျတော့အာဘောဓာတ်တို့တိဇောဓာတ်တို့ ဝါယောဓာတ်တို့ဆက်ပြီးတော့ဟောမယ်အဲဒါကြောင့်မို့တရားချက်ကင်သူတော်စင်ပြိဿပေါင်းတို့ရှင်သာရိပုတ္တရာမထေရရှင်းပြတဲ့ဓာတ်၄ပါးကမ္မထာထို့ဓာတ်၄ပါးကမ္မထာနဲ့ပထဝီဓာတ်ကိုရှုမှတ်ခြင်းရဲ့အကျိုးကျေးဇူးဖြစ်ပေါ်လာတဲ့အခက်အခဲတွေကိုသိခံနိုင်စွမ်းရှိမှုရရှိလာတဲ့စိတ်ဓာတ်ကြံ့ခိုင်မှုတွေကိုရရှိနိုင်မှုအတွက်ဒီဓာတ်ကမ္မထာကိုကြိုးစားအထောက်အမှာဖြစ်တယ်ဆိုတာသိရှိပြီး ရှင်သာရိပုတ္တရာရှင်းပြတဲ့အတိုင်းကြင်ကြံကြိုးကုပ်ပွားများအထောက်နိုင်ကြပါစေကုန်သတည်းရှိစေချရှင်ဖေယရှင်ဖေယဘုရားတပည့်တော်တို့သည်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက် ဓမ္မသဘင်ဆင်ရင်ခြင်းပါ ပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားအလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတ်တိလေးမြတ်စွာမမတ်သားသား အာယုထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကိုတတဘဝတ္ထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလုပ်ကြရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ ဖြစ်ပါစေသတည်းဤကောင်းမှုဤအဖို့ပါကကိုအမိယဖာအဖို့ဖာဆရာသမားမဆ၍ဝါဒီကွာသာလူနတ်မြမတတ္တဝအများတို့အားအမြအမြ ယမြဝေငှပါကုန်၏ဝေငှပါကုန်၏ကုသိုလ်အမြကုသိုလ်အမြဝိုဇိယာကြကုန်သည်ဖြစ်၍ဝိဇိယာကြကုန်သည်ဖြစ်၍ကိုယ်စိတ်နှဖြာကိုယ်စိတ်နှဖြာချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာလောကန္တမြအမြအမြအမြလော